မနေ့ကတုန်းကမက္ကင်ပေါင်ဖွဲ့၍ဟိုမှာပကံကူဘုံနဲ့ပြောခဲ့တာသမ္မာဝါယမသမ္မာတတိတဲ့သမ္မာတတိမှာကာယ ानु ပတနာရှုမှတ်ဘုံအကြောင်းအသင့်တင့်ပြောကြပြီလို့အဲဒီဝေဒနာ ानु ပတနာရှုမှတ်ဘုံများဆက်လက်ပြီးတော့ပြောပြပါမယ်မိမိတို့တရားမရှုမှတ်တဲ့ကာမှာ အဲတရားတကရှုမှတ်လို့ကောင်းတဲ့သဘောလည်းတွေ့ရတယ်အဲ့ဒါဒုက္ခဝေဒနာလို့ခေါ်တယ်အဲဒုက္ခဝေဒနာကတော့သူရှိနေတော့ကောင်းတယ်သူမရှိရင်မကောင်းတော့ဒါကြောင့်ဝိပရိနာမဒုက္ခလို့ဟောတယ်အဲတရားတကတရားမရင်ညောင်းတာကျင်တာဒုံတာခိုက်တာခဲတာအောင်တာတောင်းတာတင်းတာမူတာဝေတာရရနာစတဲ့ မကန်တာတဲ့အခံခဲ့တဲ့ဒုက္ခဝေဒနာတွေပေါ်လာတတ်တယ်။ဒါကအမတန်ဆင်းရဲလို့ဒုက္ခဒုက္ခလို့ခေါ်တယ်။အဲဒီဒုက္ခဒုက္ခတရားကိုလည်းဆင်းရဲတယ်ဆင်းရဲတယ်ဆင်းရဲတယ်ရှုမှတ်ပြီးတော့သိရတယ်။အဲချမ်းသာတဲ့ဝေဒနာကိုလည်းချမ်းသာတဲ့ကောင်းတယ်ချမ်းသာတဲ့ကောင်းတယ်ရှုမှတ်ပြီးတော့သိရတယ်။အဲတရားတကကြတော့ရှုမှတ်လို့ကောင်းတယ်လည်းမဟုတ် မကောင်းတယ်လည်းမဟုတ်ရိုးရိုးတမ်းမှန်ပဲတဲ့အဲ့ဒါဥပက္ခဝေဒနာလို့ခေါ်တယ်ဥပက္ခဝေဒနာကရိုးရိုးမြင်တာအဲ့ဒါတွေပေါ့ရိုးရိုးကြားတာအဲမြင်လိုက်တဲ့ကံမှာသဘောကျသွားရင်ဒုက္ခဝေဒနာပေါ့အဲသဘောကျတယ်သဘောကျတယ်မှတ်ရမယ်သဘောမကျတာမြင်လဲသဘောမကျဘူးသဘောမကျဘူးလို့မှတ်ရမယ် သဘောကြတာမကြတာမဟုတ်ဘူးဆိုရင်တော့ဥပက္ခဝေဒနာသူကြတယ်မြင်နေမြင်နေမြင်နေလို့မှတ်ရတယ်အဲ့ဒါလို့အပြင်မြင်တဲ့ကံမှလည်းဝေဒနာဖြစ်တယ်ကြားတဲ့ကံမှလည်းဝေဒနာသုံးပါဖြစ်တယ်နာတဲ့ကစားတဲ့ကတီးတွေးတဲ့ကတွေးတော့တဲ့ကဝေဒနာသုံးပါသုံးပါဖြစ်သွားကြတယ်အဲ့တော့ဘယ်ဝေဒနာဥပက္ခဝေဒနာကြတော့ သူကဝိအဲသူ့ကိုကြတော့သင်္ခါရဒုက္ခလို့ခေါ်တယ်သင်္ခါရပြုပြင်ပြီးနေရတဲ့ဒုက္ခဒီဒုက္ခသုံးပါလုံးဘယ်ဒုက္ခဘောဘောရှုမှတ်ရမယ်ဒုက္ခဝေဒနာဒီခံစားတဲ့သဘောတက်တက်ပဲပုဂ္ဂိုလ်လည်းမရှိတတ္တဝါလည်းမရှိလူနဲ့ပြမဆိုတာနာမည်မြပဲရှိတယ်အလုံးမှာခံစားတဲ့သဘောလေးပဲလို့ ရှုမှတ်တာကိုဝေဒနာနုပတနာတတိပဒံတဲ့ပေါ်လာတဲ့ခံစားမှုမျိုးမျိုးကိုလိုက်ပြီးတော့တတိနဲ့ရှုမှတ်နေတာကိုဝေဒနာနုပတနာတတိပဒံအဲ့တော့ဝေဒနာနုပတနာတတိပဒံရှုမှတ်တော့ပါတိတော့ဝေဒနာကိုဒုက္ခလို့သိရတယ်တဲ့အဲဒုက္ခဝေဒနာကဝိပရိနာမဒုက္ခဒုက္ခဝေဒနာကဒုက္ခဒုက္ခ ဥပကဝေနာကသင်္ခါရဒုက္ခအဲ့ဒုက္ခတွေသိတော့ဒုက္ခဆိုတဲ့အစွဲအထင်အမှားတွေပြောင်းပြီးတော့ဝေဒနာချုပ်ဆုံးတဲ့နိဗ္ဗာန်ကိုရှုရင်းမှတ်ရင်းနဲ့ရောက်ရှိခံစားနိုင်ပါ रे တဲ့အဲ့တော့ဝေဒနာနုပတနာတတိပဒံကိုဘယ်လိုယောဂီရဥစားပြီးရှုတင်တယ်လေဆိုလို့ရှိရင်တဏှာရာက အာတီးပြီးတော့တဲ့ဉာဏ်ပညာထက်တဲ့ယောဂီဒါဝေဒနာနုပဒနာဥစားပေရှုရင်တရားမြန်မြန်ရလွယ်တယ်ကျန်တဲ့သုံးပါလိုက်တဲ့ရှုဝေဒနာကိုဥစားပေရှုရင်တဏှာအကြည့်ပြီးတော့ဉာဏ်ထက်တဲ့ယောဂီဟာတရားမြန်မြန်တွေ့နိုင်တယ်လို့ရကရဆရာတော်ကြီးတွေဖွင့်ပြထားတာရှိပါတယ်အဲဝေဒနာနဲ့ပတ်သက်လို့သင်တင်ဟောပြီးတဲ့အခါ စိတ်ဓာနုပတနာဒါလေးကိုဆက်ပြောရမယ်အဲ့တော့ယောဂီတွေစိတ်ဓာနုပတနာသိဉာဏ်တော်မှာစိတ်ဓာပေါ်လာတဲ့စိတ်အမျိုးမျိုးကိုအနုအစဉ်လိုက်၍ပတနာရှုဘာနဲ့ရှုမလဲတတိနဲ့ရှုအဲကြောင့်တတိပဒံအဲ့တော့စိတ်ကလည်းစိတ်ကူးကပေါ်မှာပဲ ပေါင်းနေပိန်နေမှတ်တုံးစိတ်ကဟိုရောက်ဒီရောက်ဟိုသွားဒီသွားဟိုစဉ်းစားဒီစဉ်းစားစဉ်းစားမှာပဲအဲသူ့လို့သူလို့တာစိတ်ရဲ့လုတ်ကအာယုံ6ပါးမရမနာပြီးသွားတာသူ့အလုံးအနာလိတာမယ်စိတ်ကမသွားပါနဲ့သွားပါပြုတ်လို့မရဘူးမသွားပါနဲ့လည်းပြုတ်လို့မရဘူးသွားပါလို့လည်းမိန်ပြီးလို့မရဘူး အဲ့တော့စိတ်ကအောက်ပိုင်းညံနေမှသူကပြေးမှာပဲသွားမှာပဲအဲသွားတာကိုသွားမှန်သည်ပြေးတာကိုပြေးမှန်သည်ဘုရားအရေးကြီးဆုံးပဲစိတ်ကူးတွေပြောင်းမှတ်တာမို့စိတ်ကူးတွေစိတ်ကူးတိုင်းစိတ်ကူးတိုင်းစိတ်ဖြစ်တိုင်းဖြစ်တိုင်းသိအောင်ဘာစိတ်ဖြစ်တယ်ဖြစ်ပြီးတော့ပျောက်သွားတယ်ဒါကိုသိအောင်မှတ်တာစိတ်ကူးတွေမရှိအောင်မှတ်တာမဟုတ်ဘူးစိတ်ကူးတွေကိုအောင်မှတ်တာမဟုတ်စိတ်ကူးကတော့မသေးမချင်းရှိပါမယ် အသက်မသေးမခြင်းစိတ်ကတော့ကူးမှာပဲမကူးခြင်းဒါသေသေမမကူးမှာနော်တင်ဉဏ်ကုံရောက်တော့မကူးမှာတင်ဉဏ်ကုံမရောက်မခြင်းစိတ်ကလည်းကူးမှာပဲအဲ့တော့ကူးတာသည်ဘယ်လိုလုပ်တော့စိတ်လုံးနော်ကူးတာကစိတ်လုံးအဲစိတ်ကူးတာကိုတတိနဲ့အာယုံပြုပြီးတော့ စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်စဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်ကြံစီတယ်အောင်းမိတယ်စသည်ဖြင့်သူ့တဘာဝအတိုင်းကောင်းရင်ကောင်းတဲ့တဘာဝသိအောင်ရှုပါစိတ်ကောင်းရင်လည်းကောင်းနေကောင်းနေကောင်းနေစိတ်မကောင်းရင်လည်းစိတ်မကောင်းဘူးစိတ်မကောင်းဘူးစိတ်မကောင်းဘူးစိတ်ကမပြောရင်လည်းမပြောဘူးမပြောဘူးစိတ်ကပြင်းပြင်းနေပြင်းနေသူ့တဘာဝရှုရတယ် အဲ့ဒါမရှိဘဲနဲ့ယောဂီများစွာဘာဘာတွေ့ရလဲဆိုတော့ဒီစိတ်တွေကသူ့လုံလောက်တာကိုကိုထိမ့်ချုပ်နေခြင်းသဘောတွေ့နေရတယ်စိတ်သည်အတ္တမဟုတ်အနတ္တစိတ်သည်နေဆာမဟုတ်အနေဆာစိတ်ရငါမပိုင်ဘူးစိတ်ရမြဲတဲ့တရားမဟုတ်ဘူးစိတ်ရအနေဆာမမြဲတဲ့တရားအဲ့ဒါဘယံကဒီစိတ်တ ानु ပတ္တနာစိတ်ကိုရှိဖို့စัจ java မျိုးတော်ဟောတာတယ် စကြမျိုးအကျဉ်းချုပ်တော့ကောင်းတဲ့စိတ်မကောင်းတဲ့စိတ်ဒါပြီးတာပဲကောင်းတဲ့စိတ်ပေါ်လဲရှုမှတ်ရမယ်မကောင်းတဲ့စိတ်ပေါ်လဲရှုမှတ်ရမယ်ကောင်းတဲ့စိတ်ပေါ်လဲဝိမတာနဲ့ကောင်းစိတ်ကောင်းတယ်စိတ်ကောင်းတယ်စိတ်ကောင်းတယ်ဝန်တိုင်လဲဝန်တာတယ်အဲမကောင်းတဲ့စိတ်ပေါ်ရင်လဲမကောင်းတဲ့စိတ်မကောင်းတဲ့စိတ်မကောင်းတဲ့ရှုမှတ်ရမှာပဲအဲတော့စိတ်တဏှုပတ္တနာရှုခြင်းဒီဘာအိဗယ်လဲ စိတ်ရဲ့မမြဲတဲ့အနိစ္စနော်ဒါတိချမှတ်ပါစိတ်ရဲ့မမြဲတဲ့အနိစ္စသဘောကိုသိအောင်မှတ်တာ စိတ်ကူးတွေကိုအောင်မှတ်တာမဟုတ်ဘူးစိတ်ကူးတွေမရှိအောင်မှတ်တာမဟုတ်ဘူးစိတ်ကူးတိုင်းစိတ်ကူးတိုင်းစိတ်ကူးမှန်သိအောင်အဲသိအောင်မှတ်တာနော်အဲသိချသဘောပေါက်ဖို့လိုတယ်ဒါဒီစိတ်ကလေးတွေကိုရှုမှတ်တာပါလေစိတ်တ ानु ပတ္တနာတတိပဒံဒီကျိုးကဘယ်နဲ့တင်တော့ အဲစိတ်ကူးတွေလွတ်လာတာတရားမဟုတ်ဘူးစိတ်ကလေးကငြိမ်နေမှတရားအဲ့ဒါငကုလုံးမှန်တယ်စိတ်ကူးတွေမငြိမ်တာလည်းတရားပဲဘာတရားတော့စိတ်တရားသူ့လို့သူ့လို့တာစိတ်ကူးတွေငြိမ်သွားတယ်စိတ်တရားပဲသူ့လို့သူ့လို့တာသူ့လို့ကငြိမ်တဲ့အခါငြိမ်မယ်ငြိမ်တဲ့ကပဲလို့ငြိမ်တဲ့ကငြိမ်နေမှငြိမ်နေစိတ်ငြိမ်နေငြိမ်နေငြိမ်နေငြိမ်နေဒါမှတ်ရမှာ စိတ်မငြိမ်ဘူး ဟောစိတ်မငြိမ်ဘူးစိတ်မငြိမ်စိတ်ရဲ့သဘာဝသိအောင်မှတ်ခိုင်းတာဒီစိတ်တွေကို control လုပ်ခိုင်းတာမဟုတ်ဘူးနော်စိတ်ကဘယ်ချိန်မှလုံးဝငြိမ်တော့သင်္ကာရုပ္ပကဉာဏ်ရောက်မှငြိမ်သွားတာအဲ့ကြတော့အဲ့ဒီဉာဏ်ရောက်တော့စိတ်ကူးစမ်းပါလဲပြောလို့မသွားမကူးတော့စိတ်သွားစမ်းပါဆိုကိုကိုမတန်ဟိုအရင်တုန်းကကိုနှစ်သက်တဲ့အာရုံတွေရှိကြပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းရှိတယ်ကိုကြိုက်တဲ့ကိုပေါ့နော် အဲအဲ့ဒီညံရောက်သွားလို့ရှိရင်အဲ့စိတ်ကိုလွတ်ကြည့်ဘလို့မှမသွားတော့အဲသင်္ကာရိပက်ကညံရောက်မှစိတ်ကငြိမ်သက်ပြီးအေးချမ်းပြီးတော့အမတန်မှတ်လို့ကောင်းတယ်အဲနိဗ္ဗာန်ထင်လောက်အောင်ကို စိတ်ကငြိမ်ချမ်းသွားတဲ့သဘောတွေတွေ့တယ်ဒါကြောင့်စိတ်ပေါ်လာတဲ့စိတ်ဓာတ်ပေါ်လာတဲ့စိတ်ကူးအမျိုးမျိုးကိုအနုအစဉ်လိုက်၍ပတ္တနာရှုမှတ်ပါ။ဘာနဲ့ရှုမလဲ။တတိ အမှတ်နဲ့ရှုရမှာအမှတ်တရနဲ့ရှုရမှာအဲဒါတတိပဋ္ဌာန်အဲဒါစိတ်တဏှုပတနာရှုမှတ်ခြင်းကဘာအကျိုးရှိတော့စိတ်ရဲ့မမြဲတဲ့အနေစာဥတိမြင်တဲ့အကျိုးစိတ်ပေါ်မှာဆွဲလန်းတဲ့နေစာတင်ညာပြောက်ကင်းတဲ့အကျိုးအဲဒီစိတ်ကိုမှတ်ရင်းနဲ့အာစိတ်လေးတွေကဘရဘလို့တော့မျက်စိတမိတ်လျှက်တပြဲလက်ပြတဲ့အတွက်အင်မတန်မြန်ဆန်လွန်းတဲ့အချိန်ကာလမှာ စိတ်ကလေးတသိမ့်မကဖြစ်ပြပြောင်းလဲနေတယ်အဲ့ဒါလေးသိအောင်ရှုရမှာအကုန်လုံးတော့မသိနိုင်ဘူးကိုသိနိုင်တဲ့လောက်သိအောင်စိတ်လေးတကူပေါ်လိုက်ပျောက်သွားလိုက် ပေါ်လိုက်ပျောက်သွားလိုက်အဲဖြစ်ပြက်ကလွန်မြန်တယ်နော်ရုပ်မပြတ်တအောင် အလွန်လင်းမြန်နေအဲ့လင်းမြန်တဲ့သဘောတကူပြီးတကူပြက်တကူပေါ်တကူပြက်တကူပေါ်တကူပြက်အောင်ပြက်သိစေအောင်ပြက်သိစေဒါလေးကိုမြင်အောင်သိအောင် ရှုမှတ်နေခြင်းသည် ယောဂီအလုပ်ဖြစ်ပါတယ်အဲ့လိုရှုရင်းနဲ့စိတ်ရဲ့အနိစ္စသဘောသိမြင်ပြီးတော့စိတ်ရဲ့အပေါ်မှာဆွဲလန်းတဲ့နိစ္စတင်ညာပြောက်ပြီးတော့အဲ့စိတ်ကလေးကိုရှုရင်းမှတ်ရင်မတ်တတ်နေတဲ့အဲ့တချို့ပုဂ္ဂိုလ်တွေသောတပန်ဖြစ်တယ်တချို့ပုဂ္ဂိုလ်တွေစိတ်ကလေးမှတ်ရင်နဲ့တဂရကံဖြစ်တယ်တချို့ပုဂ္ဂိုလ်တွေစိတ်ကလေးမှတ်ရင်နဲ့အနာကံဖြစ်တယ်တချို့ပုဂ္ဂိုလ်တွေ စိတ်ကလေးမှတ်ရင်းနဲ့ယဟန္တာဖြစ်တာအများကြီးရှိပါတယ်ဒါကြောင့်စိတ်မပြတ်ကြပါနဲ့ပေါ်လာတဲ့စိတ်ဖြစ်တိုင်းဖြစ်တိုင်းသိအောင်ပြက်တိုင်းပြက်တိုင်းသိအောင်ရှုမှတ်ခြင်းသည်တို့အလုပ်ပါလားလို့ဝမ်းမြောက်ဝမ်းသာရှုမှတ်ဖို့လေးနဲ့နဲ့တိုက်တွန်းလိုက်ပါတယ်ဒီစိတ်တ ानु ပတနာနဲ့ပတ်သက်လို့ဘုန်းကြီးတို့ကမြန်မာပြည်မှာမြန်မာယောဂီတွေဟောလို့ရှိရင်သံဃာကလေးတွေကြားပြီးတော့ပေးတယ်ဒီမှာတော့သံဃာကြားလည်း မရတဲ့နေရာဖြစ်အဲ့တော့ဘာသာပြန်ပြီးတော့ဆရာကြီးဦးလက်မြတ်ပြောပါလိမ့်မယ်ဘုန်းကြီးတို့ဆောင်ဘုတ်ကလေးကတော့စိတ်ကူးမျိုးစုံပေါ်လာဘုံအကုန်လိုက်ယူပါဒါလေးရတပုတ်စိတ်ကူးစိတ်လွဲ့မတိန်နဲ့အသင့်လိုက်ယူပါဒါလေးရတပုတ်တကုနဲ့နားမလဲတကုနဲ့နားလဲအောင်အဲဘုန်းကြီးကိုယ်တိုင်ဒါဒီနဘောကဒါကုနဲ့နဘောကဇေယတော်ကြီးစီတာလားအဲဘုန်းကြီးကိုယ်တိုင်စီတဲ့သဘောကတော့ အာယုံ၆ပါးမယမနာရည်သွားနေတာစိတ်အလုံးရည်သွားတိုင်းမှာလိုက်မှတ်တာအဲ့ဒါကိုယ်အလုံးလို့အဲ့လိုခွဲခွဲပြားဖြစ်အောင်ဟောပြောလိရှိပါတယ်တဲ့အဲ့တော့စိတ်တ ानु ပတနာအနှစ်ချုပ်ပြောရမယ်ဆိုရင်ယောဂီတွေအောင်ပဲဖြစ်ဖြစ်အသစ်ပဲဖြစ်ဖြစ်နားလေတမ်းမှာကစေကူပေါ်ရာသည် တို့ရဲ့ရန်သူမဟုတ်ဘူးနော် သိကုပောရာတိတို့ရဲ့ရန်သူမဟုတ်ဘူးတို့ကိုနိဗ္ဗာန်ပို့မဲ့မိတ်ဆွေလို့သဘောပေါက်ပြီးတော့အဲရှုမှတ်မယ်ဆိုရင်ယောဂီများလိုချင်တဲ့ဟိုမှာပကံအေးချမ်းသောနေမည်ရောက်မယ်လို့မြတ်စွာဘုရားကိုယ်တိုင်ဓမ္မပဒစိတ်တဝက်မှာအမျိုးမျိုးသောတာရကတွေဆောင်ပြီးတော့ဟောပြခဲ့တာရှိပါတယ်အဲဒါဓမ္မပဒမှာလေ့လာကြည့်ရှုနိုင်ပါတယ်စိတ်တ ानु ပတ္တနာပြောပြီးတော့ ဓမ္မ ानु ပတနာတတိပဒအနှစ်ချုပ်ပြီးတော့ပြောပြပါမယ်ဓမ္မ ानु ပတနာကနိဝရဏ၅ပါးလေဓမ္မ ानु ပတနာနိဝရဏကာမေသန္တပြပါဒထိနာမိတ်တဥဒ္ဒဇဂုတ်ကုဇဝိသိကိစ္စဆိုတဲ့နိဝရဏမကောင်းတဲ့တရားတွေပေါ်ရင်မှတ်တာအဲ့ဒါဓမ္မ ानु ပတနာတဲ့နောက်တကခန္ဓာ၅ပါးပေါ်တိုင်းမှတ်တာလေဓမ္မ ानु ပတနာတဲ့ နိကံအာယတနာ12ပါးပေါ်တိုင်းမှတ်တာလေဓမ္မနုပဒနာတဲ့နိကံအာဘောဘောဇင်9ပါးရှုမှတ်ပွားများတာလေဓမ္မနုပဒနာတဲ့တစ္ဆာ၄ပါးရှုမှတ်ပွားများတာလေဓမ္မနုပဒနာလို့ဘုရားရှင်ကအကျေတဝင့်ဟောခဲ့တာရှိပါတယ်။နောက်လင်းတဲ့အခါမှာတော့ဘုန်းကြီးတို့ကဒီမှာတတိပဋ္ဌာနာသုတ်တော်ကြီးအခြေခံပြီးတော့ ဟောကြားဖို့စိတ်ကူးတော့ရှိပါတယ်ခုမှတော့အချိန်မရှိလို့မဟောနိုင်ပါဘူးဒီတော့ဓမ္မနုပဒနာအကျင့်ချုပ်တော့မြင်တဲ့သဘောပေါ်တိုင်းမြင်နေမြင်နေကြားတဲ့သဘောပေါ်တိုင်းကြားတယ်ကြားတယ်နာနဲ့သဘောပေါ်တိုင်းနာနေနာနေစားတဲ့သဘောပေါ်တိုင်းစားတယ်စားတယ်ထိတွေ့တဲ့သဘောပေါ်တိုင်းထိတွေ့တယ်ထိတွေ့တယ်စိတ်ကူးတဲ့သဘောပေါ်တိုင်းစိတ်ကူးတယ်စိတ်ကူးတယ်လို့ရှုမှတ်နေတာဟာ ဓမ္မ ानु ပတနာတတိပဒံလို့ခေါ်ပါတယ်အဲ့ဒီဓမ္မ ानु ပတနာတတိပဒံကိုမှတ်ခြင်းသည်ဘာကျိုးရှိတော့ဆိုတော့အတ္တအစွဲပြောင်း၍အနတ္တအမြင်မှန်ရောက်ပြီးတော့မညံဖို့ညံနိဗ္ဗာန်ရခြင်းအကျိုးကျေးဇူးရှိပါတယ်တဲ့ခုယောဂီများမှတ်တဲ့ဘောင်းနဲ့ပိန်နဲ့လို့မှတ်တယ်အဲဘောင်းနဲ့ယုတ်သဘောကိုသိအောင်ဘောင်းနဲ့ ပိန်နဲ့ရုပ်သဘောသိအောင်ပိန်နေအဲ့တော့ရုပ်ကာယကြီးကိုရှုတာမလို့ဖောင်းတဲ့ပိန်နဲ့မတ္တကာယ ानु ပတနာတတိပဒံဖြစ်တယ်အဲတရားတကာဖောင်းတာပိန်တာမတ်လို့ကောင်းတကံတရားမတ်လို့မကောင်းပျောက်သွားအဲအဲ့ဒါဝေဒနာ ानु ပတနာတတိပဒံအဲတကံလေးဖောင်းတဲ့ပိန်နဲ့မှစိတ်ကူးလေးပေါ်တော့စိတ်ကူးလိုက်ရှုတယ်စိတ်တ ानु ပတနာတတိပဒံ အဲတရားတကဘောင်းနဲ့ပိတ်နဲ့မတုံးမြင်ကြနံစားသဘောတခုခုပေါ်ရကမြင်နေကြတယ်နံနေစားတယ်ဓိတယ်သိတယ်လိုက်မှတ်တာဒါဓမ္မနုပတနာတတိပဒံအဲ့တော့ဘောင်းနဲ့ပိန်နဲ့မှတ်နေရင်တတိပဒံတရားရှုမှတ်ပွားများနေလို့ဒါသမ္မာတတိမဂ်ခင်ဖြစ်တယ်လို့ဘောပေါက်နားလေရမှာဖြစ်ပါတယ်အဲ့တော့ကာယပေါ်ရင်ကာယကိုမှတ်တယ်ဝေဒနာပေါ်ရင်ဝေဒနာမှတ်တယ် စိတ်ကူးပေါ်တော့စိတ်ကူးကိုမှတ်တယ်ယုံ nant သဘောပေါ်တော့ယုံ nant သဘောတရားတွေမှတ်တယ်အဲ့လိုမှတ်နေတာတတိပဒံ၄ပါးပွားနေတာရှုနေတာတတိပဒံ၄ပါးရှုမှတ်ပွားများနေတမ္မာတတိမဲ့ခင်ဖြစ်တယ်လို့ဒါတမ္မာတတိမဲ့ခင်ဖြစ်ပုံလေးအချင်းချုပ်လောက်ဆိုပြည့်စုံပါပြီတမ္မာဝါယာမတမ္မာတတိတမ္မာတမာတိတဲ့တမ္မာတမာတိဆိုတာကတော့မှန်ကန်တဲ့စိတ်တည်ကြည်မှုပေါ့ အဲတမ္မာတမာတိကို ပါဠိတော်ဒီမှာဗာပြတော့ဇန်၄ပါးကိုပြတယ်ပထမဇန်ဒုတိယဇန်တတိယဇန်သတုတ္တဇန်လို့ဇန်၄ပါးကို ရရင်တမ္မာတမာတိဖြစ်တယ်လို့ဒါပါဠိတော်ဒီမှာပြတယ်အဲ့ဒါကဘေယောဂီတော့သမထယာနိကယောဂီအတွက်မှတ်ပါတယ်တဲ့ ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါသည်ဆရာတော်ဘုရားကြီးပြတ်တဲ့နိကဝိသုဒ္ဓဝိပဿနာယာနိကဖြစ်တဲ့အတွက်ကြောင့်သမထဇံကိုအခြေမခံပဲနဲ့ခဏိကတမာတိကိုယူပါတယ်ခဏိကတမာတိဆိုတာမှတ်ကိုက်မှတ်ကိုက်မှာစိတ်တည်ကြည်ငြိမ်သက်သွားတာဥပမာဆိုပါတော့စိတ်ကူးလေးရှိရပေါ်တယ်စိတ်ကူးလေးကိုစိတ်ကူးတယ်နောက်ကလိုက်မှတ်တယ်ရှိရပေါ်တဲ့စိတ်နဲ့နောက်ကမှတ်တဲ့စိတ် ကြည်ကပေါ်တဲ့စိတ်နဲ့နောက်ကမှတ်တဲ့စိတ်အဲဓက္ကနဲ့ဓက္ကနဲ့အံကြကိုက်တီးကြည့်သွားတာအဲ့ဒါခဏိကသမာဓိလို့ခေါ်ပါတယ်ဝေနာလေးပေါ်တဲ့ကနာရလေးနဲ့နာရလို့မှတ်တဲ့အမှတ်ကျင်နာလေးနဲ့ကျင်တယ်လို့မှတ်တဲ့အမှတ်အံကြကိုက်သွားတာခဏိကသမာဓိလို့ခေါ်ပါတယ်အသိဉာဏ်ရောက်တဲ့ကကြွားတယ်ဘောင်းနဲ့အသိဉာဏ်ရောက်တဲ့ကကြွားတယ်လှမ်းတယ်ကြားတယ်အဲ့လိုမှတ်တယ်ကြွားတာနဲ့မှတ်စိတ် လန္တာနဲ့မတ်စိတ်ခြားတာနဲ့မတ်စိတ်ယတ္တာနဲ့မတ်စိတ်အံကြကိုင်းပြီးတည်ကြည်သွားတာခဏိကသမာဓိလို့ခေါ်ပါတယ်။ဒါကြောင့်မိမိတို့ဘောင်းနဲ့ပိန်နဲ့မှတ်တော့ယုတ်ကလေးကဘောင်းလာရင်ယောဂီကဘောင်းနဲ့မှတ်လိုက်တယ်။ယုတ်ကလေးကပိန်သွားရင်ယောဂီကပိန်နဲ့မှတ်လိုက်တယ်။ဘောင်းနာနဲ့မတ်စိတ်အံကြကိုင်း ပိဏာနဲ့မစိတ်အံကြကြိုက်အဲ့လိုအံကြကြိုက်ပြီးတည်ကြည်ငြိမ်သက်သွားတာကိုခဏိကသမာဓိလို့ခေါ်ပါတယ်အဲ့ဒီခဏိကသမာဓိအာကောင်းတဲ့ကမက်ဖို့အနီးရောက်သွားတာကို ဥပစာရသမာဓိလို့ခေါ်ပါတယ်အဲဥပစာရသမာဓိအာကောင်းတော့မဉ္ဇဏ်ဘုံဉဏ်နိဗ္ဗာန်ရောက်သွားတာကိုအပ္ပနာသမာဓိလို့ခေါ်ပါတယ်အဲ့ဒီသမာဓိ၃ပါးသည် တမ္မာတမာတိမကင်လို့ခေါ်ရမှာဖြစ်ပါတယ်တဲ့။ဉာဏ်နဲ့အပိုင်းတွေကိုနဗကမဆက်ပြီးတော့ဟောမှာဖြစ်ပါတယ်တဲ့ခုအမ္မာဝါယမတမ္မာတတိတမ္မာတမာတိသုံးပါးဟာတမာတိမကင်လို့ခေါ်ပါတယ်။မနေ့ကသီလမကင်သုံးပါးပြီးသွားပြီ။ခဏိတမာတိမကင်သုံးပါးပြီးသွားပြီ။နဗကရောက်တော့ပညာမကင်ကိုဟောမှာဖြစ်ပါတယ်တဲ့။အဲတော့ ယောဂီများတရားမှတ်တဲ့ကာကုပေါင်းနေပိန်နေမှတ်တယ်။အဲပေါင်းနေပိန်နေမှတ်တော့သီလကလည်းလုံခြုံနေတာမို့လို့သီလမကင်သုံးမှာပါတယ်။ပေါင်းနေပိန်နေလို့မှတ်နိုင်အောင်ကြိုးစားနေတာတမ္မာဝါယမမကင်။ပေါင်းနေပိန်နေလို့မပြတ်မှတ်နေတာကတမ္မာတတိမကင်။ အဲအဲ့လိုမှတ်တဲ့အခါမှာဘောင်းတာနဲ့မှတ်စိတ်အံကြကိုက်ပိန်တာနဲ့မှတ်စိတ်အံကြကိုက်သွားတာတမ္မာတမာတိမဲ့ခင်ဖြစ်တယ်အဲယောဂီများဘောင်းနဲ့ပိန်နဲ့မှတ်ရင်းနဲ့ဒါနိဗ္ဗာန်တောင်ကန်းကိုသွားနေကြတာ ဖြစ်ပါတယ်တဲ့ဤကဲ့သို့မြတ်စွာဘုရားဟောကြားအပ်သော အာတိဝိသောပမသုတ်တံတရားတော်မြတ်ကြီးကိုယေသူတော်ရှင်မာစီဆရာတော်ဘုရားကြီးဖွင့်ပြတဲ့အတိုင်းဟောကြားနာကြကျင့်သုံးနေကြသော တရားဟောတရားနာ ကျွန်ုပ်တို့ဤလောကီယုတ်နာခန္ဓာအာယတနာဓာတ်တရားတို့သည်၎င်းတလောကလုံးတကဘာလုံးမှာရှိတဲ့တတ္တဝအနန္တတို့ဤလောကီယုတ်နာခန္ဓာအာယတနာဓာတ်တရားတို့သည်၎င်းပြည့်ခြင်းပြည့်ခြင်း အိုခြင်းနာခြင်းသိခြင်းနှိမ့်ဆက်တဲ့ဆင်းရဲအစစ်မှန်ဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာခန္ဓာဖြစ်အောင်တည်ထောင်ပြီးတဲ့ တဏ၃ပါးတဏ၆ပါးတဏ108ပါးကသမှုတရားသစ္စာဣတနာချုပ်ရာငြိမ်းရာအေးရာဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမကင်ရှိတံတတိပဒံမြတ်တရားနဲ့မြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝစ္စမြတ်သောသာသနာပြုကောင်းမှုတွေက မကသစ္စာလို့သစ္စာ၄ပါးတရားသိမြင် လေးကျင်လေးကတိုင်တိုင်သိမြင်ကြပါသဖြင့်မဲ့ဝင်ဘိုလ်ဝင်နိဗ္ဗာန်မြင်ကတတ္တိဒုက္ခဝိမု ക്തി ယတာကိုယ်စီကိုယ်ငါခံစားနိုင်ကြလို့မို့မတောင်းကံအေးချမ်းသောနေမြီမှာပျော်မွေ့နိုင်ကြပါစေမိမိတို့ကိုယ်တိုင်ပျော်မွေ့နေကြတယ်လို့တရားတရားတော်သူတို့အားလည်း ဘုမတောင်ကန်းနိဗ္ဗာန်ရောက်အောင်စွမ်းဆောင်နိုင်တဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်တွေကိုယ်စီကိုယ်ငါခံစားနိုင်ကြပါစေကုန်သတည်း